ကြီးပါဠိတော်တမန္တာစက္ကဝါလီတုအတ္တရာခိသန္တုဒေဝတာတတံမံမုနိရာဇတာသူနန္တုတကမောခတံဓမ္မတဝနာကာလောအယံပရန္တာနမောတတဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတယေတန္တာတန္တစိတ်တာ တိတရဏတရဏကန္တရီဝါဘုံမာဘုံမာစဒီဝါခုဏခဏဂဟဏဗျာဝတာတပကာလံဣတိအာယံတုဒေဝါဝရကနကမယေမေရုရာဇေဝတံတောတံတောတံတောတဟိတုံမုနိဝရဝစနံသောတုမေကံသမကံတဗ္ဗေတုစကဝါလီတု ယေခာဒီဝါစဗြဟ္မနောယံအမိဟိကတံပုံညာတပ္ပတံပတ္တိတာတကံတပ္ပိတံအနုမောဒိတဝါတမေဃာသာရဏီရတာပမာဒရဟိတာဟွန်တုအာရခာတုဝိသေသတောသာသနတ္တသလောကတာဝုဒ္ဓိဘဝတုတပ္ပဒာသာသနံပိစလောကင်္စာ ဒေဝရခန္တုတပ္ပဒာတတိံဟွန်တုဒုခိတပေပရိဝါရေဟိအတ္တနော အနိကာတုမနာဟွန်တုတဟတပေဟိညာတိပိရာဇတောဝါသောရတောဝါမနုဿတောဝါအမနုဿတောဝါအဂိတောဝါဥဒကတောဝါပိတာသတောဝါခာနုကတောဝါ ကန္တကတောဝါနိခတတောဝါသနပဒရောဂတောဝါအတ္တဓမ္မတောဝါအတန်ဒိဋ္ဌိတောဝါအတ္တပုရိသတောဝါသန္ဓဟာတိအတ္တမိကဂောနာကုတ်ကုရအဟိဝိသိကမဏိတပဒီပိဣသတရိသသူကရမဟိန္ဒယက္ခရက္ခတာဒီဟိ နာနာဘယတောဝါနာနာရောဂတောဝါနာနာဥပတဝတောဝါအာရကံကဏ္ဍန္တုမင်္ဂလတုတ်ယံမင်္ဂလံဒွါရတဟိစိန်တယိန်တုတဒေဝကာတောထာနံနာတိကိသန္တိအထတိန်သင်္စမင်္ဂလံဒေတိတံဒေဝဒေဝေနတဗ္ဗပဟိတထာယ မင်္ဂလံတံပနာမဟိဧဝံမေတုတံဧကံသမယံဘဂဝါတာဝတိယံဝိဟရတိဇေတဝနိအနာထပိန္ဒိကတအာရာမိအထခောအညတရာဒေဝတာအဘိကန္တာယရတ္တိယအဘိကန္တဝန္နာကေဝလကပ္ပံဇေတဝနံဩဘာတိတဝါ ယေနဘဂဝါတေနုပသင်္ကမိဥပသင်္ကမိတဝါဘဂဝန္တံအဘိဝါဒိတဝါဧကမန္တံအထာတိဧကမန္တံထိတာခောတာဒေဝတာဘဂဝန္တံဂါထာယဣဇဘာတိဘဟုဒေဝမနုဿာသမင်္ဂလာနိအစိန်တယုံ အာခင်ခမာနာသုဌာနံဘရူဟိမင်္ဂလမုဒ္ဓမံအသေဝနာသဗာလနံပန္တိတာနိသသေဝနာပူဇာသပူဇနီယာနံဧတံမင်္ဂလမုဒ္ဓမံပတိရူပဒေတဝါသောစာပုပ္ပေသကတပုံညတာအတ္တတမ္မာပဏိတိသဧတံမင်္ဂလမုဒ္ဓမံ ဘာဟုသစ္စင်စသိပင်စဝိနယောစသူတိခိတောသူပါတိတာစယာဝါစာဧတံမင်္ဂလမုဒ္ဓမံမာတာပိတုဥပဌာနံပုဒ္ဒဓာရတသင်္ကဟောအနာကုလာစကမ္မန္တာဧတံမင်္ဂလမုဒ္ဓမံဒါနိစဓမ္မစရိယာစညာတကာနိစသင်္ကဟော အနဝိဇာနိကာမာနိဧတံမင်္ဂလမုဒ္ဓမံအာရတိဝိရတိပါပါမိဇပါဏာစတံယမောအပမဒောစဓမ္မိတုဧတံမင်္ဂလမုဒ္ဓမံဂါရဝောစနိဝါဒောစတန်တုဋ္ဌိစကတိညုတာကာလေနဓမ္မတဝနံဧတံမင်္ဂလမုဒ္ဓမံ ခန္တီစသောဝသတ္တတာတမနာနိစတတနံကာလေနဓမ္မတာကိစ္ဆာဧတံမင်္ဂလမௌဓမံတဘောဇဗြဟ္မစရိယင်စာအရိယသစ္စာနာတတနံနိဗ္ဗာနသစ္စိကိရိယာစာဧတံမင်္ဂလမௌဓမံဖုဋ္ဌတလောကဓမ္မေဟိစိတ်တံယတနာကံပတိ အတောကံဝိရဇံခေမံဧတံမင်္ဂလမုဒ္ဓမံဧတာဓိတာနိကတဝနာတပ္ပထမပရာဇိတာတပ္ပထသုထိန်ခိသန္တိတံတေတံမင်္ဂလမုဒ္ဓမံယရဏတုတ်ပဏိဒါနာတောပဋ္ဌာယတထာဂတတဓာတပါရမိယော ဓာတဥပပါရမီယောဓာတပရမထာပါရမီယောတိသမတ္တိန္ဒပါရမီယောပင်စမဟာပရိစ္ဆာဂေလောကထစရိယံညာတထစရိယံဗုဒ္ဓထစရိယံတိတိတောစရိယာယောပစ္စည်းမဘဝေကဗ္ဗဝောကံတေသာတိံအပိနိခမနံပဒါနစရိယံဗောဓိပံလင်ကေ မာရဝိဇယံတပ္ပိညုတညာနပတိဝေဒံဓမ္မစက္ကပဝတနံနဝလောကုတ္တရဓမ္မေတိတဗ္ဗေပိမေဗုဒ္ဓခုနေအဝိဇ္တဝါဝေတာလိယာတိတုပါကရံတရေတုအာယတမအာနန္ဒထေရောဝိယကာရုညစိတ်တံဥပတ္ထပိတဝါကောတိတတဟတေတုစက္ကဝါလီတုဒေဝတာ ယတနံပဋိက္ခဏန္တိယင်စဝေတာလိယပုရိရောဂာမနုဿဒုပိခတံဘူတံတိဝိတံဗယံခိပ္ပမန္တရာဓာပိတိပရိတံတံဗနာမဟိယာနိရဘူတာနိတမဂတာနိဘုံမာနိဝါယာနိဝအန္တလိခေတဗ္ဗေဝဘူတာသူမနာဘဝန္တုအထောပိတက္ကိစ္စသူနန္တုပါတိတံ တတမဟိဘူတာနိတမေထမေတံကရောထမာနုတိယပဇာယဒီဝါစရတောစဟရန္တိယေပလိန်တတမဟိနေရခထအပမတ္တာယံဂိစီဝိတံဣဒဝါဟုရံဝါတက္ကေတုဝါယံရတနံပဏိတံနာနောတမံအဋ္ဌိတထာဂတိနာဣဒံပိဗုဒ္ဓေရတနံပဏိတံ ဧဒီနသစ္စေနသူဝတိဟောတုခယံဝိရာကံအမတံပဏိတံယာတိစကားတကြမုနီတမာဟိတောနတေနဓမ္မေနတမတ္ထိကိဉ္စီဣဒံပိဓမ္မေရတနံပဏိတံဧဒီနသစ္စေနသူဝတိဟောတုယံဗုဒ္ဓတိထောပရိဝဏယီသူစိန် တမာတိမာနန္တရိကိညာမာဟုတမာတိနာတိနသမောနဝိဇတိဣဒံပိဓမ္မေရတနံပဏိတံဧဒီနသစ္စေနသူဝတိဟောတုယေပုဂ္ဂလာအထတတံပတ္ထာသတ္တာရိဣဒာနိယုဂာနိဟွန်တိတေဒက္ခိနေယသုကတတသာဝကာဧတိတုဒိဏာနိမဟာဖလာနိ ဣဒံပိတံဂေရတနံပဏိတံဧဒီနသစ္စေနသူဝတိဟောတုယေတုပ္ပယုတ်တာမနတာတံလေနာနေကာမိနောဂေါတမသာဒနံမိတေပတ္တိပတ္တာအမတံဝိကေရှာလတ္တာမုဒာနိဗ္ဗုတိံဘုံဇမာနာဣဒံပိတံဂေရတနံပဏိတံဧတေနသစ္စေနသူဝတိဟောတု ယထိန်ဒခီလောပထဝိတိတောတိယစတုဘိဝါတိဟိအတံပကံပိယောတထုပမံတပုရိတံဝရာမိယောအရိယသစ္စာနိအဝိစ္စပတ္တတိဣဒံပိတံခေရတနံပဏိတံဧတေနသစ္စေနသူဝတိဟောတုယေအရိယသစ္စာနိဝိဘာဝယန္တိကံဗီရပင်ညေနသူဒေတိတာနိ ကိဉ္စာပိတေဟွန်တိဘုတံပမတ္တာနာတိဘဝံအထမမာတိယံတိဣဒံပိတံဂေရတနံပဏိတံဧဒီနသစ္စေနသူဝတိဟောတုတဟာဝတ္တဒတနတံပဒါယတယတုဓမ္မာသဟိတာဘဝန္တိတေကာယဒိဋ္ဌိဝိစီကိစီတင်္စာသီလပတံဝါပိယထတိကိစီ စတုဟပါယေဟိစဝိပမုတ်တော်သသာဘိဌာနာနိအပပကာတုံဣဒံဘိတံဂေရတနံပဏိတံဣဒီနသစ္စေနသူဝတိဟောတုကိဉ္စာပိသောကမ္မကရောတိပါပကံကာယေနဝါစာဥဒစေတတဝါအဘဘသောတတပဋိစ္စရာယ အဘဗတာဒိဋ္ဌပရတဝုဒ္ဓဣဒံပိတံဂေရတနံပဏိတံဣဒေနသစ္စေနသူဝတိဟောတုဝနပကုံပေယထဖုတ်တိတက်ခေဂိမာနမာတိပထမသမိန်ဂိမေတထုပမံဓမ္မဝရံအတိတိနိဗ္ဗာနခာမိန်ပရမံဟိတာယဣဒံပိဗုဒ္ဓေရတနံပဏိတံ ဧဒီနသစ္စေနသူဝတိဟောတုဝရောဝရဉ္ညူဝရထောဝရဟရောအနုတ္တရောဓမ္မဝရံအတေတိဣဒံပိဗုဒ္ဓေရတနံပဏိတံဧဒီနသစ္စေနသူဝတိဟောတုခီနံပုရာဏံနဝနတ္ထိတံဘဝံဝိရတစိတ်တာယတိကေဘဝတမိန်တေခိနဘီဇာအဝိရုံလိသန္တာ နိဗ္ဗန္တိဒီရာယထာယံပတိဘောဣဒံပိတံခေရတနံပဏိတံဧဒီနသစ္စေနသူဝတိဟောတုယာနိဒဘူတာနိတမဂတာနိဘုံမာနိဝါယာနိဝအန္တလိခေတထာဂတံဒေဝမနုဿပူဇိတံဗုဒ္ဓံနမယာနိဒဘူတာနိတမဂတာနိ ဘုံမာနိဝါယာနိဝအန္တလိခေတထာဂတံဒေဝမနုဿပူဇိတံဓမ္မံနမတာမသူဝတိဟောတုယာနိဒဘူတာနိတမဂတာနိဘုံမာနိဝါယာနိဝအန္တလိခေတထာဂတံဒေဝမနုဿပူဇိတံတံကံနမတာမသူဝတိဟောတုမေတ္တာတော့ ယတံ అను ဘာဝတောယေခာနေဝတတ်တင်တိဘိဒနံယံမိစေဝာနုယုံဇံတောရတ္တိန္တိဝမတန္တိတောဒုက္ခံဒုပတိတုတ်တော်စပါပံကိဉ္စီနပတ္တိဧဝမာဓိဂုဏုပေတံပရိတံတံပနာမဟိကရဏီယမထကုတလေနယန္တတံတံပဒံအဘိသမစ္ဆာ တေကောဥစုစသူဟုစုစာ သူဝဆောသတ္တမုဒုအနတိမာနီတန်တုတ်တကောစသူပရောစအပကိသောစတန်လဟုကဝုတ်တိတန်ဒိန္ဒရိယောစနိဘကောစအပကဘောကုလေသောအနန္တုဂိတောနာသခုဒ္ဓမာစရိကိဉ္စီယေနဝိညူပရေဥပဝတိယုံဒုက္ခိနောဝခေမိနောဟွန်တု တပ္ပတတ္တာဘဝန္တုဒုက္ခိတတ္တာယေကေစီပါဏဗုဒ္ဓတိတတဝါသာဝရဝနဝတိတာဒီဃဝါယေဝမဟန္တာမိဇိမာရတကအနုကထူလာဒိဋ္ဌာဝါယေဝအဒိဋ္ဌာယေဝဒူရေဝတန္တိအဝိဒူရေဘူတာဝတံဘဝေတိဝတပ္ပတတ္တာဘဝန္တုဒုက္ခိတတ္တာ နပရောပရဏိကုတ်ပေထာ နာတိမိညေထကတ္ထစီနကင်စီဗျာရောတနာပฏิကတင်ညနေညမေညတဒုက္ခမိစေယမာတာယထာနိယံဗုဒ္ဓမာယုတာဧကဗုဒ္ဓမနုရခေဧဝံပိတဗ္ဗဗုဒေတုမာနတံဘာဝယေအပရိမာဏံမေတ္တင်စတဗ္ဗလောကတမိမာနတံဘာဝယေအပရိမာဏံ ဥဒ္ဒံအဒောစတိရိယင်စာအတံပါဒံအဝိရမတပတံဒိဋ္ဌံစရံနိသိဏောဝတယာနောယာဝတတဝိတမိတောဧတံတတိံအဋိဋ္ဌေယဗြဟ္မမေတံဝိဟာရမိဓမာဟုဒိဋ္ဌိံစအနုပက္ခံမသီလဝါတတနေနတံပံနောကာမိတုဝိနေယဂေတံ နာဟိဇာဒုက္ခပတေယပုဏ္ဏရေတိခန္ဓာတုတ်တဗ္ဗာတိဝိတဇာတိနံဒိဗ္ဗမန္တာကထံဝိယယန္နာတိတိဝိတံဂောရံသေသင်္စာပိပရိတယံအာနက်ခိတံဟိတပ္ပထတပ္ပဒံတပ္ပပါဏိနံတပ္ပတောပိနိဝါရေတိပရိတံတံပနာမဟေ ဝိရူပခေဟိမေမေတ္တံမေတ္တံဧရာပစေဟိမေသဗျာပုတ်တေဟိမေမေတ္တံမေတ္တံကန္နာဂေါတမကေဟိသာအပါဒကေဟိမေမေတ္တံမေတ္တံဓိပါဒကေဟိမေစတုပတေဟိမေမေတ္တံမေတ္တံဘဟုပတေဟိမေမာမံအပါရကောဟိန္တိမာမံဟိန္တိဓိပါရကောမာမံစတုပရောဟိန္တိ မာမံဟိန္တိဘဟုပတောတဗ္ဗေတတ္တံတဗ္ဗေပါဏာတဗ္ဗေဗုဒ္ဓသကေဝလာတဗ္ဗေပတ္တရာနိပတ္တံတုမာကင်စီပါပမာဂမာအပ္ပမနောဗုဒ္ဓောအပ္ပမနောဓမ္မောအပ္ပမနောတံခောပမာဏဝန္တာနိတရိတပါဏိတဟိဝိသိကာတတပတိဥဏနာဘိတရဘူးမူတိကာ ကတာမီရက်ခာကတံမီပရိတံပဋိကမန္တုဘူဒာနီသောဟံနမောဘဂဝတောနမောတတ္တနံသမ္မာသမ္ဗုဒ္ဓနံဥရင်တံဘောဓိတံပါရိနိဗ္ဗတံမောရယောနိယံယေနတံဝိဟိတာရခံမဟာတတံဝနိစရာ စိရတံဝါယမန္တာပိနေဝသက္ခိန္တုဂဏိတုံဗြဟ္မမန္တန္တိအခါတံပရိတံတံဗနာမဥဒေတယံသက္ခုမာဧကရာဇာဟရိတဝန္နော ပထဝိပပါသောတံတံနမတာမိဟရိတဝန္နံပထဝိပပါတံတယိဇဂௌတံဝိဟရေမှုဒီဝတံယေဗြဟ္မနာဝေဒဂုတဗ္ဗဓမ္မေ ကေမိနမောတေသမံဘာလယန္တုနမထုဗုဒ္ဓနံနမထုဘောဓိယာနမောဝိမု ക്ത ာနံနမောဝိမု ക്തി ယာဣမံသောပရိတံကတဝါမောရောစရတိဧဒနာအပေတယံသက္ခုမာဧကရာဇာဟရိတဝန္နော ပထဝိပပါသောတန်တံနမတာမိဟရိတဝန္နံပထဝိပပါတံ တယိဇဂုတ်တာဝိဟရိမှုရတ္တိယေဗြဟ္မနာဝေရကူတပ္ပဓမ္မေတေမိနမောတေဇမံပါလယန္တုနမတုဗုဒ္ဓနံနမတုဗောဓိယာနမောဝိမု ക്ത နံနမောဝိမု ക്തി ယာဣမံသောပရိတံကတဝါမောရောဝါသမကပယိဝတ္တတုတ် ပုရိန္တံဘောဓိတံပါရိနိဗ္ဗတံဝတ္တဇာတိယံယတတေဇေနဓာဝကိမဟာတတံဝိဝိစယိထေရတတာရိဗုဒ္ဓတလောကနာထေနာဘာတိတံကပ္ပထာယိမဟာတေဇံပရိတံတံပနာမဟိအဋ္ဌိလောကေတိလခုနောသစ္ဆံသောစီယနုထယာ တေနသစ္စေနကာဟာမိသစ္စကိရိယမုဒ္ဓမံအာဝိဇ္ဇတဝဓမ္မဗလံတရိတ်တဝပုပ္ပကေဇိနီသစ္စဗလမဝတ္တာယသစ္စကိရိယမဂါတဟံတန္တိပက္ခာအပတနာတန္တိပါဒာအဝင်းစနာမာတာပိတာစနိခန္တာဇာတဝေဒပဋိကမသဟသစ္စေကတိမေရှံမဟာပိစလီတောတိခိ ဝိဇေတိသောလာတကရိတာနိဥဒကံပတ္တဝယထာတိခိသစ္စေနမေသမောနတ္ထိဧတာမေသစ္စာပါရမီ33ယတ္တအနုတရနေနာပိအန္တလိခေပိပါဏိနောပဋိဋ္ဌမတိကိသန္တိဘူမိယံဝိယတပ္ပထာ တပ္ပုပတ္တဝဇာလံမှယက္ခသောရာတိတံဘဝကနနာနသမုဒ္ဒနံပရိတံတံပနာမဟိဧဝံမိတုတံဧကံသမယံဘဘဝတာဝတိယံဝိဟရတိစေတဝနေအနာထပိန္ဒိကတအာရာမေတတရခောဘဂဝါဘိက္ခုအာမန္တိတိဘိက္ခဝောတိ သရန္တိတိတေဘိက္ခုဘဂဝတောပစ္စသောတုံဘဂဝါဣဒရဝောစာဘုဒ္ဓပုဗ္ဗံဘိက္ခဝေဒေဝာတုရသင်္ကာမောသမှုပပြုံလောဟောတိအထခောဘိက္ခဝေတေကောဒေဝာနမိန်တော်ဒေဝေတာဝရိန်တိအာမန္တေတိသစေမာရိတာဒေဝာနံ သင်္ကာမကတာနံဥပ္ပစ္စေယ ဗယံဝါသံပိတတံဝါလောမဟံသောဝါမမေဝတတမိန်တမယေတဇကံဥံလောကိယာထမမံဟိဝောတဇကံဥံလောကိယတံယံဘဝိတတိဗယံဝါသံပိတတံဝါလောမဟံသောဝါသောပဟိယိတတိနောစီမီတဇကံဥံလောကိယာထအထပဇာပတိတဒေဝရာဇတတဇကံဥံလောကိယာထ ပဇာပတိတ္တဟိဝောဒေဝရာဇတတဇေကံဩလောကယတံယံဘဝိတတိဗယံဝါသံပိတတံဝါလောမဟံသောဝါသောပဟိယိတတိနောစီပဇာပတိတ္တဒေဝရာဇတတဇေကံဩလောကယထအထဝရုဏတဒေဝရာဇတတဇေကံဩလောကယထဝရုဏတဟိဝောဒေဝရာဇတတဇေကံဩလောကယတံ ယံဘဝိတတိဗယံဝါသံပိတတံဝါလောမဟံသောဝါသောပဟိယိတတိနောစေဝရုဏတဒေဝရာဇတတဇေကံဩလောကိယာထအတဇေကံဩလောကိယာထဣဒာနတဟိဝောဒေဝရာဇတတဇေကံဩလောကိယတံယံဘဝိတတိဗယံဝါသံပိတတံဝါလောမဟံသောဝါသောပဟိယိတတိတိ တံခောပနဘေခဝေတက်ကတဝါဒီဝါနမိန်ထတတစေကံဩလောကယတံပဇာပတိတဝါဒီဝရာဇတတစေကံဩလောကယတံဝရုဏတဝါဒီဝရာဇတတစေကံဩလောကယတံဤတာနတဝါဒီဝရာဇတတစေကံဩလောကယတံယံဘဝိတ္တိဗယံဝါသံပိတတံဝါလောမဟံသောဝါသောပဂိယေထာပိ နောပိပဟိယေထတံကိတ္တဟေတုတကောဟိဘိကဝေဒီဝါနမိန်တောအဝိဒရာကောအဝိဒဒောသောအဝိဒမောဟောဘီရုသံဘီဥဒ္ဒရာတိပလာယီတိအဟင်္စခောဘိကဝေဧဝံဝဒာမိသစေတုမကံဘိကဝေ အရိညကတာဏံဝါဒုက္ခမူလကတာဏံဝါဒုညာခါရကတာဏံဝါဥပ္ပဇေယဗယံဝါသံပိတတံဝါလောမဟံသောဝါမမိဝတတမိန်တမယေအနုတရိယာထာဣတိပိသောဘဂဝါအရဟံသမ္မာသမ္ဗုဒ္ဓောဝိဇာစရဏတံပံသောသူကတော လောကဝိတုအနုတရောပုရိသဓမ္မတာရတိ တထာဒေဝမနုဿာနံဗုဒ္ဓောဘဂဝါတိမမံဟိဝောဘိခဝေ အနုတရတံယံဘဝိတတိဗယံဝါသံပိတတံဝါလောမဟံသောဝါသောပဟိယိတတိနောစီမံအနုတရိယာထာအထဓမ္မံအနုတရိယာထာသွေခါတောဘဂဝတာဓမ္မောတန်ဒိဋ္ဌိကောအာဂါလိကော ဧဟိပတိကောဩပနေယိကောပစ္စတံဝိရိတဘောဝိညူဟိတိဓမ္မံဟိဝောဘိကဝေအနုတ္တရတံယံဘဝိတ္တိဗယံဝါသံပိတတံဝါလောမဟံသောဝါသောပဟိယိတ္တိနောစေဓမ္မံအနုတ္တရိယာထာအထတံခံအနုတ္တရိယာထာသုပတိပန်နောဘဂဝတောသာဝကတံကို ဥဇုပတိပန်နောဘဂဝတောတာဝကတံကိုညာယပတိပန်နောဘဂဝတောတာဝကတံကိုတာမိစိတ်ပတိပန်နောဘဂဝတောတာဝကတံကိုယတိတံသတ္တာရိပုရိတယုဂာနိအထပုရိတပုဂ္ဂလာဧသဘဂဝတောတာဝကတံကိုအာဟုနေယောပါဟုနေယောဒက္ခိနေယောဣန္ဒလိကရဏီယော အနုတ္တရံပုံညက်ခိတံလောကတာတိတံခံဟိဝောဘိခဝေအနုတ္တရတံယံဘဝိတတိဗယံဝါသံပိတတံဝါလောမဟံသောဝါသောပဟိယိတတိတံကိတ္တဟိတုတထာဂတောဟိဘိခဝေအရဟံသမ္မာသမ္ဗုဒ္ဓောဝီတရာခောဝီတထောသောဝီတမောဟော အဘီရုအသံဘီအနုတ္တရာတိအပလာယီတိဣဒမဝောစဘဂဝါဣဒံဝတ္တဝါနာသူကတော အထာပရံဣဒရဝောစတထာအရိညိဒုက္ခမူလေဝါတုံညာကာရေဝအဘိခဝောအနုတ္တရေထတံဗုဒ္ဓံဗယံဒုမာကနောတိယနောစေဗုဒ္ဓံတရေယာထလောကစိထံနရာတပံ အထဓမ္မံတရိယာထနေယာနိကံသူတေတိတံနောစေဓမ္မံတရိယာထနေယာနိကံသူတေတိတံအထတံခံတရိယာထဘုံညက်ခိတံအနုတ္တရံဧဝံဗုဒ္ဓံတရံတာနံဓမ္မံသံဃင်္စဘိခဝောဘယံဝါသံဖိတတံဝါလောမဟံသောနဟိတတိအာတာနာတိယတုတ် အပတံနေဟိနာထတသာရဏေဓာတုတမတိအမနုတေဟိစန္ဒေဟိတရာကိဋ္တိတကာရိတိပရိဒါနံစတတန္နံအဟိန္တာယသဂௌတိယဤရောပရိဒံတံပနာမဟိဝိပသိတသနမထုသက္ခုမန္တတတိရိမတောတိခိတပိစနမထုတပ္ပဗုဒ္ဓ ानु ကံပိနောဝိတဗုဒ္ဓသနမထု နာတကတတပတိနော နမထုကကုတန္တတမာရတေနာပမတိနောကောနာဂမနတနမထုဗြာဟမနတဝုတိမတောကတပတ္တသနမထုဝိပမုတ်တတတပတိအင်္ဂိရတတနမထုတေကြပုဒ္ဒတတိရိမတောယောဣမံဓမ္မံဒေတိတိတပ္ပဒုက္ခပနုရဏံယေစာပိနိဗ္ဗုတာလောကေယထာဘူတံဝိပတိတုံ တေဇနံအပိတုနာထမဟာန္တာဝိဒတာရတာဟိတံဒေဝမနုဿာနံယန္နမတန္တိဂေါတမံဝိဇာစရဏတံပန္နံမဟာန္တံဝိဒတာရတံဣတိစင်ကြီးစတံဗုဒ္ဓအနိကတတကောတိယောတဗ္ဗေဗုဒ္ဓသမတမတဗ္ဗေဗုဒ္ဓမဟိတိကာတဗ္ဗေဓာတဗလူပေတာဝေတာရစ္စေဟုပါကတာ တပိတိပฏิဇာနန္တိအာတပံဌာနမုဒ္ဓမံတိဟနာတံနထံတိတိပရိတာတုဝိတာရတာဗြဟ္မစကံဘဝတ္တင်တိလောကေအပတိဝတိယံဥပေတာဗုဒ္ဓဓမ္မေဟိ အထာရတဟိနာယကာဗတ္တိန္တလက္ခဏုပေတာပိတာနုပြင်စနာတရာဗျာမပပါယသုပ္ပပါတဗေတိမုဏိကုံစရာ ဗုဒ္ဓံတပ္ပိညုနောဧတိတပ္ပိခိနာတဝါဇိနာမဟာပဗာမဟာတေဇာမဟာပညာမဟာပလာမဟာကာရုဏိကာဓီရာတပ္ပိဒါနံဒုက္ခဝဟာဒီပါနာထာပဋိဋ္ဌာသဒါနာလေးနာသပါဏိနံကတိဗန္ဓုမဟတ္တာတာတရဏာသဟိတေတိနော ဂတိဘန္ဓုမဟိတာတာတရဏာစဟိတေတိနောတတိဝကတလောကတတပိဣတိပရာယနာတေတဟံတိရတာပါတိဝန္ဒာမိပုရိတုတ္တမေဝစတာမနတာစီဝဝန္ဒာမိတိတထာဂတိတယနီအာဒနီဌာနီဂမနီစာပိတပ္ပဒာတဒါဒုက္ခိနရခန္တု ဗုဒ္ဓတန်တိကရာတုဝံတေဟိတွံရခိတောတန်တော်မုတ်တော်တပ္ပပယေဟိသာတပ္ပဝေရမတိတ်ကံတော်နိဗ္ဗုဒောသတုဝံဘဝတေတံသစ္စေနတိလေနခန္တိမေတ္တာဗလေနသာတေပိအမဟိနုတေခန္တုအာရောဂေနဒုခေနသာပုရတိမသမိန်ဒိတာဘာဂေတန္တိဘူတာမဟိတိကာ တိပိအာမိနုရခန္တုအာရောဂိနဒုခိနာသာဒက္ခိနသမိန်ဒိတာပါကိအန္တိဒေဝမဟိတိကာတိပိအာမိနုရခန္တုအာရောဂိနဒုခိနာသာပိစီမသမိန်ဒိတာပါကိတန္တိနာဂာမဟိတိကာတိပိအာမိနုရခန္တုအာရောဂိနဒုခိနာသာ ဥဒရသမိန်ဒိတာဘာဂေတန္တိယခာမဟိတိကာတိပိအမိနုရခန္တုအာရောဂေနဒုခိနာသာပုရတိမိနတတရထောဒက္ခိနေနဝိရုံလကောပစ္စည်းမိနဝိရုပေခောကုဝေရောဥဒရန္တိတံသတ္တာရောတိမဟာရာဇာလောကပါလာယတတိနော တိပိအံမီနုရခန္တုအာရောဂိနဒုခိနာသာအာကာသထာသဘုမထာဒီဝါနာကမဟိတိကာတိပိအံမီနုရခန္တုအာရောဂိနဒုခိနာသာဣတိမန္တောသယေဒီဝါဝတန္တာဣဒသာရဏီတိပိအံမီနုရခန္တုအာရောဂိနဒုခိနာသာ တဗ္ဗီတိယောဝိဝိဇန္တုသောကောရောဂောဝိနတတုမာတိဘဝန္တန္တရာယဒုက္ခိဒီဃာယုကောဘဝအဘိဝါရဏတိလိတ်တနိစ္စံဝုဒ္ဓပစာယိနောသတ္တာရောဓမ္မာဝတ္တန္တိအာယုဝန္နောဒုက္ခံဗလံအင်္ဂုလိမာလတော့ ပရိဒံယံပနန္တတနိသိဏဌာနဒောဝနံဥဒကံပိဝိနာတိတိတပ္ပမေဝပရိတယံတုဋ္ဌိနံကပ္ပဝုဋ္ဌာနံယင်စတာတိတိတင်ခဏီထေရတင်ကုလိမာလတလောကနာထေနဘာတိတံကပ္ပထာယိမဟာဒီဇံပရိတံတံဗနာမဟိ

ဘုစိတ်တဝါယေစီမိတတံတိဘဝမုတ်တကုတ်တမအဇာတိမဇရာပြာဒိအမတံနိဗ္ဗယံကတာဧဝမာတိဂုဏုပေတံအနိကကုဏသင်္ကဟံဩတတိစဣမမန္တံဘုဇင်ကင်စာဗနာမဟိဘုဇင်ကောတတိသင်္ခါတောဓမ္မာနံဝိစယောတထာဝိရိယံပိတိပတ္တတိ တမာဓုပိခာဘုဇင်ကတတ္တိတိတပ္ပဓာတိနာမုဏိနာတမ္မတေခာတာဘာဝိတာဘဟုလီကတာတံဝတ္တန္တိအဘိညာယနိဗ္ဗာနာယသဘောဓိယာဣတိနသစ္စာဝိဇေနသုတိတိဟောတုတပ္ပရာဤကသမိန်သမယေနာထောမောကံလာနိသကတပံခိလာနိဒုက္ခိတေဒိဋ္ဌဝါ ဘုဇင်ကိတတ္တဒီတိတိစတံအဘိနန္ဒိတဝါရောဂာမုစိန်တုတင်ခဏီဣတိနသစ္စဝိဇေနသုတိတိဟောတုတပ္ပဒာဧကဒာဓမ္မရာဇာပိခေလင်ညီနာပိပိလိတောစုံဓာထေရနတံယီဝဗနာပိတဝါနသာဒရံတံမောဒိတဝါနအာဘာဒာဓမ္မဝုဋ္ဌာတိဌာနသော ဧဒေနသစ္စာဝိဇေနသုတိတိဟောတုတပ္ပရာပဟိနာတိစအာဘာရာတိဏံနံပိမဟိတိနံမေဃာဟတာကိလေသာဝပတ္တာနုပတ္တိဓမ္မတံဧဒေနသစ္စာဝိဇေနသုတိတိဟောတုတပ္ပရာပုပ္ပန္နတုတ် ယံဒုနိမိတ်တံအဝမင်္ဂလင်စာယောသမနာဘောတကုဏတတတောပါပကဟောဒုတုပိနံအာကန္တံဗုဒ္ဓ ानु ဘာဝေနဝိနာသမင်တုယံဒုနိမိတ်တံအဝမင်္ဂလင်စာယောသမနာဘောတကုဏတတတောပါပကဟောဒုတုပိနံအာကန္တံဓမ္မာနုဘာဝေနဝိနာသမင်တုယံဒုနိမိတ်တံအဝမင်္ဂလင်စာ ယောသမနာဘောတကုဏတတတောပါပကဟောဒုတုပိနံအကန္တံတံဃာနုဘာဝေနဝိနာသမင်တုဒုက္ခပတ္တာသနေဒုက္ခဘယပတ္တာသနေဘယဒုက္ခပတ္တာသနေဒုက္ခဟွန်တုတပေပိပါဏိနောဣတဝတာသအံမိဟိတံပတံပုညတံပတံတပေဒီဝါနုမောထံတု တပ္ပတံပတ္တိဒိဋ္ဌိယဒါနံတဒံတုတတ္ထာယသီလံရခန္တုတပ္ပဒာဘာဝနာပိရတာဟွန်တုကိစ္ဆန္တုဒေဝတာကတာတဗ္ဗေဗုဒ္ဓဗလပတ္တံပစ္စီကာနိသယံဗလံအရဟန္တာနိသတိစီနရခံဗန္ဒာမိတဘာတောယံကိဉ္စီဝိတံဣဒဝါဟုရံဝါ တကိတုဝါယံရတနံပဏိတံနာနောတမအဋ္ဌိတထာဂတိနာဣဒံပိဗုဒ္ဓေရတနံပဏိတံဣဒီနသစ္စေနသူဝတိဟောတုပိတုဝါယံရတနံပဏိတံနာနောတမအဋ္ဌိတထာဂတိနာဣဒံပိဓမ္မိရတနံပဏိတံဣဒီနသစ္စေနသူဝတိဟောတု ယံကိစီဝိတံဣဒဝါဟုရံဝါတခိတုဝါယံရတနံပဏိတံနာနောတမအဋ္ဌိတထာဂတိနာဣဒံပိတံခေရတနံပဏိတံဧတိနသစ္စေနသူဝတိဟောတုဘဝတုတဗ္ဗမင်္ဂလံရက္ခန္တုတဗ္ဗအဓိဝတာတဗ္ဗဗုဒ္ဓ ानु ဘာဝေနတတာဒုက္ခိဘဝန္တုတေ ဘဝတုတဗ္ဗမင်္ဂလံရက္ခန္တုတဗ္ဗဒေဝတာတဗ္ဗဓမ္မာနုဘာဝေနတထာဒုက္ခိဘဝန္တုတေဘဝတုတဗ္ဗမင်္ဂလံရက္ခတနောဧဝမေဝဇယောဟောတုဇယတုဇယမင်္ဂလေအပရာဇိတပန္လင်ကေတိတေပုထုဝိပုခလေအဘိတေကေပတ္တောပမောတတိသူနဲ့ခတ္တံသူမင်္ဂလံ သုပ္ပပါတံသူဟုတ်တိတံဒုက္ခနောသူမှုဟုတ်သောစာသူယိထံဗြဟ္မစာရိတုပဒက္ခိနံကာယကမ္မံဝါစာကမ္မံပဒက္ခိနံပဒက္ခိနံမနောကမ္မံပဏိတိတေပဒက္ခိနေပဒက္ခိနာနိကတ္တဝနာလဗန္တထေပဒက္ခိနေတေအထလတ္တာဒုက္ခိတာဝိရုံလှဗုဒ္ဓသာသနေ အရောဂဒုက္ခိတာဟောထတဟတပိဟိညာတိပိဓမ္မစကြာတုတ်ပါဠိတော်ဘိက္ခုနံပင်စဝဂိနံဣတိပတနာနာမကေနိဂရာယေဓမ္မဝရံယန္တံနိဗ္ဗာနဘာပကံသဟံပတိနာမကိနမဟာဗြဟ္မိနယာစီတောသတုသစ္ဆံပကာတင်တောလောကနာထောအတေတိ နန္တိတံတပ္ပဒီဟိတပ္ပတံပတ္တိတာရကံတပ္ပလောကဟိတထာယဓမ္မစကံပနာမဟိဧဝံမိတုတံဧကံသမယံဘဂဝါဘာရဏတိယံဝိဟရတိဣတိပတနိမိဂရာယေယတရာခောဘဂဝါပိစဝကိယေဘိက္ခုအာမန္တိတိဒွေမေဘိက္ခုအန္တံပပစီတိနာ နာဒေဝိတဗာကတမိဒွေ ယောစာယံကာမိတုကာမဒုက္ခံလိကာနုယောကောဤနောကမ္မောပောထုဇနီကောအနရိယောအနထာတံဟိတောယောစာယံအတ္တကိလမထာနုယောကောဒုက္ခောအနရိယောအနထာတံဟိတောဧတိခောဘိက္ခဝေဥပောအန္တိအနုပကမ္မာမေဇိမာပฏิပဒါတထာဂတိနအဘိတံဗုဒ္ဓာသကုကရဏီညာနာကရဏီ ဥပသမာယအပိညာယတံဘောဓာယနိဗ္ဗာနာယတံဝတ္တိကတမအစတာဘိကဝေမိဇိမာပฏิပဒာတထာဂတိနအပိတံဗုဒ္ဓသက္ခုကရဏီညာနာကရဏီဥပသမာယအပိညာယတံဘောဓာယနိဗ္ဗာနာယတံဝတ္တိအယမိဝအရိယောအထင်ကြီးကောမေခောတေယထိတံသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပော သမ္မာဝါစာသမ္မာကမ္မန္တောသမ္မာအာဇီဝောသမ္မာဝါယာမောသမ္မာတတိသမ္မာသမာဓိအယံခောတာဘိက္ခဝေမိစီမာပฏิပဒာတထာဂတိနာအဘိတံဗုဒ္ဓသက္ကုကရဏီညာနာကရဏီဥပသမာယအဘိညာယသံဘောဓာယနိဗ္ဗာနာယသံဝတ္တိဣဒံခောပနဘေကဝေဒုက္ခအရိယသစ္ဆံသာတိပိဒုက္ခသရာပိဒုက္ခ ယာတိပိဒုက္ခမရဏံပိဒုက္ခအပိယေဟိတံပယောဂောဒုက္ခပိယေဟိဝိပယောဂောဒုက္ခယံပိဿန္နလပတိတံပိဒုက္ခံတံခိတေနအပင်စုပါဒာနေခန္ဓာဒုက္ခဣဒံခောပနဘေကဝေဒုက္ခသမုဒယံအရိယတစ္ဆံယာယံတဏဘောနုဘဝိကာနန္ဒီရာဂသဟကတာတတရတတရာဘိနန္ဒီနီဧယထိတံကာမတဏဘဝတဏဝိဘဝတဏ ဣဒံခောပါဏဘေကဝေဒုက္ခនិရောဓံအရိယသစ္စံယောတတ္တာယေဝတနာယအတေတဝိရာဂនិရောဓောသာဂောပฏิနိတေခောမုတ်တိအနာလယောဣဒံခောပါဏဘေကဝေဒုက္ခនិရောဓဂာမိနိပฏิပဒာအရိယသစ္စံအယမေဝအရိယောအထင်ကြီးကောမေကောတေယထိရံ သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပောသမ္မာဝါစာသမ္မာကမ္မန္တောသမ္မာအာဇီဝောသမ္မာဝါယာမောသမ္မာတတိသမ္မာသမာဓိဣဒံဒုက္ခံရိယသစ္ဆန္တိမေဘိကဝေပုဗ္ဗေအနနုတုတေတုဓမ္မေတုသေခုံဥဒ္ဒပါတိညာဏဥဒ္ဒပါတိပညာဥဒ္ဒပါတိဝိဇာဥဒ္ဒပါတိအာလောကောဥဒ္ဒပါတိ တံခောပဏိတံဒုက္ခာရိယသစ္ဆံပရိညေယံတိမေဘိကဝေပုဗ္ဗေအနန္တတုတေတုဓမ္မေတုစေခုံဥဒ္ဓပါတိညာဏဥဒ္ဓပါတိပညာဥဒ္ဓပါတိဝိဇာဥဒ္ဓပါတိအာလောကောဥဒ္ဓပါတိတံခောပဏိတံဒုက္ခာရိယသစ္ဆံပရိညာတံတိမေဘိကဝေပုဗ္ဗေအနန္တတုတေတုဓမ္မေတု သက္ခုံဥဒ္ဒပါတိပညာဥဒ္ဒပါတိဝိဇ္ဇာဥဒ္ဒပါတိအာလောကောဥဒ္ဒပါတိဣဒံဒုက္ခသမုဒယံအရိယသစ္ဆန္တိမေဘိကဝေပုဗ္ဗေအနန္တုတေတုဓမ္မေတုသက္ခုံဥဒ္ဒပါတိညာဏဥဒ္ဒပါတိပညာဥဒ္ဒပါတိဝိဇ္ဇာဥဒ္ဒပါတိအာလောကောဥဒ္ဒပါတိတံခောပနိတံဒုက္ခသမုဒယံအရိယသစ္ဆန္တိ ပဟာတဗန္တိမေဘိကဝေပုဗ္ဗေအနနုတုဒေတုဓမ္မေတုစေခုံဥဒ္ဒပါရိညာဏဥဒ္ဒပါရိပညာဥဒ္ဒပါရိဝိဇာဥဒ္ဒပါရိအာလောကောဥဒ္ဒပါရိတံခောပဏိဒံဒုက္ခသမှုတင်အရိယသစ္ဆံပဟိနန္တိမေဘိကဝေပုဗ္ဗေနနုတုတေတုဓမ္မေတုစေခုံဥဒ္ဒပါရိညာဏဥဒ္ဒပါရိပညာဥဒ္ဒပါရိဝိဇာဥဒ္ဒပါရိအာလောကောဥဒ္ဒပါရိ ဣဒံဒုက္ခនិရောဓံအရိယသစ္ဆန္တိမေဘိခဝေပုဗ္ဗေနန္တုတုတေတုဓမ္မေတုသက္ခုံဥဒ္ဒပါတိညာဏံဥဒ္ဒပါတိပညာဥဒ္ဒပါတိဝိဇာဥဒ္ဒပါတိအာလောကောဥဒ္ဒပါတိတံခောပဏိတံဒုက္ခនិရောဓံအရိယသစ္ဆံတစ္ဆိကာတဗန္တိမေဘိခဝေပုဗ္ဗေနန္တုတုတေတုဓမ္မေတု သက္ခုံဥဒ္ဒပါတိညာဏဥဒ္ဒပါတိပညာဥဒ္ဒပါတိဝိဇ္ဇာဥဒ္ဒပါတိအာလောကောဥဒ္ဒပါတိတံခောပဏိတံဒုက္ခនិရောဓံအရိယသစ္ဆံသစ္စိကတံတိမိဘိကဝေပုဗ္ဗေနနုတုတိတုဓမ္မေတုသက္ခုံဥဒ္ဒပါတိညာဏဥဒ္ဒပါတိပညာဥဒ္ဒပါတိဝိဇ္ဇာဥဒ္ဒပါတိအာလောကောဥဒ္ဒပါတိ ဣဒံဒုက္ခនិရောဓဂာမိနိပฏิပဒာအရိယသစ္ဆန္တိမေဘိကဝေ ပုဗ္ဗေနန္ဒုတုတေတုဓမ္မေတုသေခုံဥဒ္ဓပါတိညာဏဥဒ္ဓပါတိပညာဥဒ္ဓပါတိဝိဇာဥဒ္ဓပါတိအာလောကောဥဒ္ဓပါတိတံခောပဏိဒံဒုက္ခនិရောဓဂာမိနိပฏิပဒာအရိယသစ္ဆံဘာဝေတပ္ပန္တိမေဘိကဝေ ဘုဗေအနန္တတုတေတုဓမ္မေတုသေခုံဥဒ္ဒပါတိညာဏဥဒ္ဒပါတိပညာဥဒ္ဒပါတိဝိဇာဥဒ္ဒပါတိအာလောကောဥဒ္ဒပါတိတံခောပဏိတံဒုက္ခនិရောဓဂာမိနိပฏิပဒာရိယသစ္ဆံဘာဝိတံတိမေဘိကဝေပုဗ္ဗေအနန္တုတေတုဓမ္မေတုသေခုံဥဒ္ဒပါတိညာဏဥဒ္ဒပါတိပညာဥဒ္ဒပါတိဝိဇာဥဒ္ဒပါတိအာလောကောဥဒ္ဒပါတိ ယာဝကီဝင်းစမေဘေခဝေဣမေတုစတုတုအရိယတစ္ဆေတုဧဝံတိပရိဝတ္တံဒွာရတာကာရံယထာဘူတံညာနာတတနံနသုဝိတုတံအဟောတိနေဝတာဝဟံဘေခဝေတတေဝကေလောကေတမာရကေတဗြဟမကေတတမနဗြဟမနိယာပဇာယတဒီဝမနုဿာယအနုတရံသမ္မာတံဘောဓိံအဘိတံဗုဒ္ဓောတိပစ္စေညာတေ ယာတောစာခောမိဘေခုဤဣမိတုစတုတုအရိယတစ္ဆေတုဧဝံတိပရိဝတံ द्वार တာကာရံယထာဘူတံညာနာတတနံသူဝိတုဒံဟောတိအထာဟံဘေခုဝေတတေဝကေလောကေတမာရကေတဗြဟ္မကေတတမနဗြဟ္မဏိယပဇာယတဒေဝမနုဿာယအနုတ္တရံသမ္မာတံဘောဓိံအဘိတံဗုဒ္ဓောတိပစ္စေညာတိညာနိသပဏမေထတနံဥဒပါတိ အကုပါမိဝိမု ക്തി အယမန္တိမာဇာတိနတ္တိဒါနိဘုဏဘဝတိဣဒမဝောစဘဘဝအတ္တမနာပင်စဝကိယာဘိက္ခုဘဂဝတောပါတိတံအပိနန္ဒုံတိဣမသမိစပဏဝေယကရဏသမိပညာမာနိအာယတမတောကုန္တိညတဝိရဇံဝိဒမလံဓမ္မစက္ခုံဥဒပါတိယံကိဉ္စီသမုဒိယဓမ္မံ တပ္ပန္တံនិရောဓဓမ္မံတိဩတိတေသပနာဘဂဝတာဓမ္မစက္ကေဘုံမာဒေဝတတ္တမနုဿာဝိတုံဧတံဘဂဝတာဗာရဏတိယံဣတိပတနိမိဂရာယေအနုတ္တရံဓမ္မစက္ကံဘဝတိတံအပတိဝတိယံသမဏိနာဝါဗြဟ္မဏိနာဝါဒေဝီနာဝါမာရိနာဝါဗြဟ္မုနာဝါကိနစီဝါလောကသမိန်တိ ဘုံမာနံဒေဝနံတတ္တံသုတ်တဝါသာဓုမဟာရာဇိကာထေဝါတတ္တမနုဿဝေတုဧတံဘဂဝတာဘာရဏတိအနုတ္တရံဓမ္မစကံဘဝတိတံအပတိဝတိယံသမဏိနဝါဗြဟ္မဏိနဝါဒေဝိနဝါမာရိနဝါဗြဟ္မုနဝါကိနစီဝါလောကသမိန်တိသာဓုမဟာရာဇိကာနံဒေဝနံတတ္တံသုတ်တဝါဒါဝရိဏဒေဝတတ္တမနုဿဝေတုံ ဧတံဘဂဝတာဘာရဏတိယံဣတိပတနိမိဂာရာယေအနုတရံဓမ္မစကံဘဝတိတံအပတိဝတိယံသမဏိနာဝါဗြဟ္မဏိနာဝါဒေဝိနာဝါမာရိနာဝါဗြဟ္မုနာဝါဂိနစီဝါလောကသမိန်တိတာဝရိနာနံဒေဝနံတတံသုတ္တဝါယာမဒေဝတတ္တမနုဿာဝေတုံဧတံဘဂဝတာဘာရဏတိယံဣတိပတနိမိဂာရာယေအနုတရံဓမ္မစကံဘဝတိတံ အပတိဝတိယံသမဏိနာဝါဗြဟ္မဏိနာဝါဒေဝိနာဝါမာရိနာဝါဗြဟ္မုနာဝါကိနစီဝါလောကသမိန်တိယာမနံဒေဝနံတတံသုတ်တဝါတုတိတာဒေဝတတ္တမနုဿာဝေတုံဧတံဘဂဝတာဘာရဏတိယံဣတိပတနိမိဂာဒာယေအနုတရံဓမ္မစကံဘဝတိတံအပတိဝတိယံသမဏိနာဝါဗြဟ္မဏိနာဝါဒေဝိနာဝါမာရိနာဝါဗြဟ္မုနာဝါကိနစီဝါလောကသမိန်တိ တုတိဒါနံဒေဝနံတတ္တံသုတ္တဝါနေမာနရတိဒီဝါတတ္တမနုဿာဝေတုံဧတံဘဂဝတာဗာရာဏတိယံဣတိပတနီမိဂာရာယေအနုတ္တရံဓမ္မစကံဘဝတိတံအပတိဝတိယံသမဏိနာဝါဗြဟ္မဏိနာဝါဒေဝိနာဝါမာရိနာဝါဗြဟ္မုနာဝါဂေနစီဝါလောကသမိန်တိနေမနာရတိနံဒေဝနံတတ္တံသုတ္တဝါပရနိမိတဝတဝတိဒေဝတရမနုဿာဝေတုံ ဧတံဘဂဝတံဗာရာဏတိယံဣတိပတနိမိဂရာယေအနုတ္တရံဓမ္မစကံဘဝတိတံအပတိဝတိယံသမဏိနဝါဗြဟမဏိနဝါဒေဝီနဝါမာရိနဝါဗြဟမုနဝါဂိနစီဝါလောကသမိန်တိပရနိမိတဝတဝတိနံဒေဝနံတတံသုတ်တဝါဗြဟမကာယိကာဒေဝတတ္တမနုဿာဝေတုံဧတံဘဂဝတာဗာရာဏတိယံဣတိပတနိမိဂရာယေ အနုတရံဓမ္မစေကံဘဝတိတံအပတိဝတိယံသမဏိနာဝါဗြဟ္မဏိနာဝါဒေဝိနာဝါမာရိနာဝါဗြဟ္မုနာဝါကိနစီဝါလောကသမိန်တိဣတိဟတေနခဏီနတေနလေယေနတေနမုဟုတေနယာဝဗြဟ္မလောကတတောအပုဂ္ဂိစီအယင်စဓာတသဟတိလောကဓာတုတံကံပိတံပကံပိတံဘဝေတိ

ဒိဋ္ဌဓမ္မောပတ္တဓမ္မောဝိဒိတဓမ္မောပရိယောဂံဟဓမ္မောတိဏဝိစီကိသောဝိကတကထံကထောဝိတာရိဇပတ္တောအပရပစ္စယောတထုသာရဏီဘဂဝန္တံဣဒရဝောစာလဘေယံဟံဗန္တိဘဂဝတောတန္တိကိပပိဇံလဘေယံဥပတံပဒန္တိဧဟိဘိက္ခုတိဘဂဝါအဝောစာတွက်ခါတောဓမ္မောစရဗြဟ္မစရိယံ တမ္မာဒုက္ခတအန္တကိရိယာယာတိတာဝတတ္တအာယတမတောဥပါတံပရာဟောတိတိအနတ္တလက္ခဏာတုတ်ဓမ္မစက္ကံဘုဒ္ဓတောအာတံဟိယံဟိဘုံနမေနဂရိပါရာဏတိယံဣတိပတနာဟဝယေဝနီပါပိတဝါတိဖလံနေတံအနုကမေနာဒေတိယံတံပခတပင်စမြံ ဝိမု ක්ත ထံပနာမဟိဧဝမိတုတံဧကံသမယံဘဂဝါဗာရာဏတိယံဝိဟရတိဣတိပတနေမိဂဒါယေတတရခောဘဂဝါပင်စဝဂိယေဘိက္ခုအာမန္တေတိဘိက္ခဝောတိပရန္တေတိတေဘိက္ခုဘဂဝါတောပစ္ဆသောတုံဘဂဝါဧတရဝောစာရူပံဘိက္ခုအနတ္တာ ရူပင်စဟိတံဘိက္ခဝေအဋ္ဌိတံရူပံအာဘာရာယတံဝတ္တိယလဗ္ဗေထသရူပေဧဝံမေရူပံဟောတုဧဝံမေရူပံမဟောတိတိယတမသခောဘိက္ခရူပံအနတ္တာတတမရူပံအာဘာရာယတံဝတ္တိနာသလဗ္ဗတိရူပေဧဝံမေရူပံဟောတုဧဝံမေရူပံမဟောတိတိဝေဒနာအနတ္တာဝေဒနာသဟိတံဘိက္ခဝေအတ္တာအဘဝိတ္တ နာယိတံဝေဒနာအာဘာရာယတံဝတ္တေယအဝေဒနာယဧဝံမေဝေဒနာဟောတုဧဝံမေဝေဒနာမဟောတိတိယတမသခောဘိခဝေဝေဒနာအနတ္တာတတမဝေဒနာအာဘာရာယတံဝတ္တတိနသလဘတိဝေဒနာယဧဝံမေဝေဒနာဟောတုဧဝံမေဝေဒနာမဟောတိတိတင်ညာအနတ္တာတင်ညာသဟိတံဘိခဝေအတ္တာအဘဝိတနာယိတံတင်ညာအာဘာရာယတံဝတ္တေယ လဗ္ဗေထသတိညာယဧဝံမေတိညာဟောတုဧဝံမေတိညာမဟောတိတိယတမသခောဘိက္ခဝေတိညာနတ္တာတတမတိညာအဘာဒာယတံဝတ္တိနသလဗ္ဗတိတိညာယဧဝံမေတိညာဟောတုဧဝံမေတိညာမဟောတိတိသင်္ခါရအနတ္တသင်္ခါရသဟိတံဘိက္ခဝေအတ္တအဘဝိတံတုနာယိမေသင်္ခါရအာဘာဒာယတံဝတ္တိယံ လဗ္ဗေထသသင်္ခါရေတုဧဝံမေသင်္ခါရာဟွန်တုဧဝံမေသင်္ခါရာမအဟိတုံတိယတမသခောဘိက္ခဝေသင်္ခါရာအနတ္တာတတမသင်္ခါရာအာဘာဒာယတံဝတ္တန္တိနသလဗ္ဗတိသင်္ခါရေတုဧဝံမေသင်္ခါရာဟွန်တုဧဝံမေသင်္ခါရာမအဟိတုံတိဝိညာဏအနတ္တာဝိညာဏိသဟိတံဘိက္ခဝေအတ္တာအဘဝိတ္တ နာယိတံဝိညာဏံအာဘာရာယတံဝတိယလဗ္ဗေထသဝိညာဏီဧဝံမေဝိညာဏံဟောတုဧဝံမေဝိညာဏံမဟောတိတိယတမသခောဘိကဝေဝိညာဏံအနတ္တာတတမဝိညာဏံအာဘာရာယတံဝတတိနသလဗ္ဗတိဝိညာဏေဧဝံမေဝိညာဏံဟောတုဧဝံမေဝိညာဏံမဟောတိတိတံကိဉ္ညထဘိကဝေရူပံနေသံဝါအနေသံဝါတိ အနိစ္စံဗန္တိယံဗနာနိစ္စံဒုက္ခံဝါတံဒုက္ခံဝါတိဒုက္ခံဗန္တိယံဗနာနိစ္စံဒုက္ခံဝိပရိနာမဓမ္မံကံလနုတံသမနုပတိတုံဣဒံမမဣသောဟာမတမိဣသောမေအတ္တာတိနောဟိတံဗန္တိဝေဒနာနိစ္စဝါအနိစ္စဝါတိအနိစ္စဗန္တိယံပနာနိစ္စံဒုက္ခံဝါတံဒုက္ခံဝါတိ ဒုက္ခံဗန္တိယံပနာနေသံဒုက္ခံဝိပရိနာမဓမ္မံကံလနုတံသမနုပတိတုံဣဒမ္မမဣသောဟာမတမိဣသောမေအတ္တာတိနောဟိတံဗန္တိပညာနေသာဝါအနေသာဝါတိအနေသာဗန္တိယံပနာနေသံဒုက္ခံဝါတံဒုက္ခံဝါတိဒုက္ခံဗန္တိယံပနာနေသံဒုက္ခံဝိပရိနာမဓမ္မံ ကလန္နုတံသမနုပတိတုံဧတံမမဧသောဟမသမိဧသောမေအတ္တာတိနောဟိတံဗန္တိသင်္ခါရအိစ္ဆာဝါအနိစ္ဆာဝါတိအနိစ္ဆာဗန္တိယံဗနာနိစ္စံဒုက္ခံဝါတံဒုက္ခံဝါတိဒုက္ခံဗန္တိယံဗနာနိစ္စံဒုက္ခံဝိပရိနာမဓမ္မံကံလန္နုတံသမနုပတိတုံဣဒံမမဣသောဟမသမိဣသောမေအတ္တာတိနောဟိတံဗန္တိ ဝိညာဏံနေသံဝါအနေသံဝါတိအနေသံဗန္တိယံဗနာနေသံဒုက္ခံဝါတံဒုက္ခံဝါတိဒုက္ခံဗန္တိယံဗနာနေသံဒုက္ခံဝိပရိနာမဓမ္မံကံလနုတံသမနုပတိတုံဣဒံမမဣသောဟမတမိဣသောမေအတ္တာတိနောဟိတံဗန္တိတတမတိဟဘေကဝေယံကိဉ္စီရူပံတိဒါနာဂတပစ္စုပန္နံ ဣဇတံဝဗိထာဝါဩလာရိကံဝါဒုက္ခမံဝါဟိနံဝါပဏိတံဝါယန္တုရိတန္တိကေဝါတပ္ပံရူပံနေတံမမနေသောဟာမတမိနာမိသောအတ္တာတိဧဝမေတံယထာဘူတံသမ္မပညာယတထပံယာကာစီဝေရဏအတိဒါနာကတပစ္စုပန်နာဣဇတံဝါပရိဒါဝါဩလာရိကာဝါဒုက္ခမံဝါဟိနာဝါပဏိတာဝါယာဒူရီတန္တိကေဝါ တဗ္ဗဝေရဏဏိတံမမဏိသောဟမတမိနမိသောအတ္တာတိဧဝမေတံယထာဘူတံသမ္မပညာယတထပံယာတာစီတင်ညာအတိဒါနာကတပိစုပ္ပန္နာဣဇတံဝါဗဟိတာဝါဩလာရိကာဝါဒုက္ခမဝါဟိနာဝါပဏိတာဝါယာဒူရေတန္တိကေဝါတဗ္ဗတင်ညာနေတံမမနေသောဟမတမိနမိသော အတ္တာတိဧဝမေတံယထာဘူတံသမ္မပညာယတထပံ ယေကိစီသင်္ခါရာဣဇတံဝါဗဟိတာဝါဩလာရိကာဝါသုကုမာဝါဟိနာဝါပဏိတာဝါယေဒူရေတန္တိကေဝါသဗ္ဗေသင်္ခါရာနေတံမမနေသောဟာမတမိနမိသောအတ္တာတိဧဝမေတံယထာဘူတံသမ္မပညာယတထဗံယံကိစီဝိညာဏံအတိဒါနာကတပစ္စုပန်နံဣဇတံဝါဗဟိတာဝါဩလာရိကံဝါသုကုမံဝါဟိနံဝါပဏိတံဝါ ယန္တုရေတန္တိကေဝါတဗ္ဗဝိညာဏံနေဓမ္မမနေသောဟမသမိနမိသောအတ္တတိဧဝမေတံယထာဘူတံသမ္မပညာယတထဗံဧဝံပတံဘိက္ခဝေသုတဝါရိယတာဝကောရူပသမိံပိနိဗ္ဗိန္ဒတိဝေဒနာယပိနိဗ္ဗိန္ဒတိပညာယပိနိဗ္ဗိန္ဒတိသင်္ခါရေတုပိနိဗ္ဗိန္ဒတိဝိညာဏသမိံပိနိဗ္ဗိန္ဒတိနိဗ္ဗိန္ဒံဝိတ္တစတိဝိရာဂဝိမုစတိဝိမု ക്ത သမိံဝိမု ക്ത မိတိညာဏံဟောတိ ခီနာဇာတိဝုတိတံဗြဟ္မစရိယံကတံကရဏီယံနာပရံအိဋ္ဌတာယာတိပဇာနာတိတိဣဒမဝောစဘဂဝါအတ္တမနာပိစဝေကိယာဘိက္ခုဘဂဝတောပါတိတံအဘိနန္ဒုံတိဣမသမိစပါဏဝေယကရဏသမိပညမာနိပိစဝေကိယာနံဘိက္ခုနံအနုပါဒာယအာတဝေဟိစေတာနိဝိမုစိန်တုတိသာ Sal. Sal.